ကဲရေပဲချမှာဗျဟင်တူချင်းဆိုကြာမှာဆိုလို့ဗျာဟုတ်နော်ဟင်ရေပဲချမှာရေပဲချကတော့တို့ဘာတို့ကျွေးဘူးတွေနာရှမ်းနေပါပြီရေပဲချခြင်းရဲ့အကြောင်းကတော့ဟင်ဟင်ဟင်တို့လည်းမောလာပြီ ဟုတ်ဗျာတို့ကြောင့်ဘုန်းကြီးပြောသလိုကိုပြောကျင်တော့တာပဲတို့ကြောင့်ဘုန်းကြီးဟိုဒုတိယဘုန်းကြီးကစိတ်ဆိုးရင်ပြောတဲ့နင်တို့ရင်သေးပါမှငါရင်ထီပေါက်ပါမှဟင်ကိုယ်လည်းရွှေဘူရင်လည်းသေးပါမှပဲနဲ့ဟင်ဒါရင်းနဲ့တော့အဲ့လိုပဲပြောဆိုလိုက်မှထမဟုတ်နော်လူတယ် လှူတဲ့နေရာမှာလေတို့ရွှေဘူးသူရွှေဘူးသားတွေကိုယ်တိုင်မလှူဘူးသေးဘူးနော်ဓာညင်ခိုင်းတဲ့အတိုင်းလှူတာဟုတ်နော်ဟုတ်ဓာညင်ခိုင်းတဲ့အတိုင်းတို့လှူနေတဲ့လူသိမ့်နဲ့လှူပြီးပလားတတိမပါရင်လူသိဟုတ်သေးဘူးလေနော်တတိမပါလူသိဟုတ်သေးဘူးလေအဲ့တော့ဓာညင်ကကောင်းမှုလုပ်တဲ့နေရာလဲသူပါတာပဲပါပါ ဟုတ်နော်ပီလာဖောက်တည်တော့ဟောလူပါတာပဲတို့သူ့လက်အောက်ကမလွတ်သေးဘူးဗျဟုတ်နော်အဲ့တော့တို့ကရွာတဲ့လောက်တင်ဓာညင်သုံးတော်ရောပေါ့နော်လောကကထွမြောက်ဖို့လောကုတ္တရာအလုံးလုံးတဲ့နေရာတော့ဖြင့်ဓာညင်ပြီးတော့လွတ်ခဲ့ကြအောင်ဗျာဟုတ်နော်ဟုတ်နော် ဓာညင်တို့လှုပ်ခဲ့အောင်မှာနှုတ်ပြမှန်ပါေပြောပြောမှာပါဘုရားတို့ပြောရင်တော့တန်ခါတဒိမတန်ခါတဒိမကစားကတော့ဆိုတာပဲတဲ့ပေသွားမလို့တော့ဆိုရင်တော့မဟာမြိုင်သွားမလို့ပဇာကတော့တန်ခါတဒိမလူတော့တန်ခါလူတာလားမဟာဗောဓိမြိုင်ကိုတော့ကြီးလူတာလားတန်ခါလူတာတော့မဟာ ဟုတ်ပုံပေါ်ပါမလားဟုတ်ပါတယ်မျိုးတောင်သေးရီကြီးမျိုးပြောတောင်မယုံဘူးဟင်ဟင်အဖိုးရောင်တင်တော့ဟင်မျိုးတောင်သေးရီကြီးမျိုးပြောတောင်မယုံဘူးကြာတန်ငါလူချင်းလို့ဆိုတန်ငါလူချင်းဒုစီတောင်လာဖို့မလိုဘူးယူတဲ့ပါတင်ကိုတွေ့ပါတယ်တန်ငါတွေဟင် ကျွေဘိုကဂရုမဂျာဟောဘယ်လောက်တွေ့ခဲ့တော့တန်ခါဟင်ရွှေဘုံနဲ့ဂရုမကြာတော့တန်ခါဘယ်နှပါတွေ့ခဲ့တော့လားကြီးပါဗျာတွေ့ခဲ့လားတန်ခါလူချင်းကျုပ်တို့စီမရောက်ဘူးနော်ညင်းညင်းပုဂ္ဂိုလ်လဲလူလားတဲ့နေရာလူတာပဲကျင်ညိုတဲ့ကြားကောင်းအောင်ပြောတာခဏတို့မှသောတာပန်မဟုတ်သေးရင်တရားမသိသေးဘူးဟင် လူလားတာပဲရှိမှာပဲနော်လူလားတဲ့စိတ်နဲ့လူတာပဲရှိမှာပါယုံကြည်တဲ့စိတ်ထိတို့မရောက်နိုင်သေးဘူးဟုတ်နော်ဒီအဲ့တော့လူတာတောင်တို့ကညင်တဲ့လူတာဗျာပြီးတော့လူတဲ့ပြည်စည်းကခေါ်ဒီကနေ့ရွှေဘိုးတွေလာရင်တို့အတွက်ဘာပါရမယ်လို့တို့ကနှမ်းမှားထားတာရှိလို့လားရှိပါပါဗျာကိုကြိုက်တာကိုလူတာနော် ဝေရာမြင်ကင်းရလားကင်းပါဘူးဗျာကင်းမှုနော်ကင်းမှုနော်မြင်နဲ့ဝေထားတာနော်ကိုကြိုက်တာဝေထားတာနော်ကိုကြိုက်တာဝေတယ်ဆိုတော့ညင်မဲ့လေမှန်ပါဗျာရှင်မမှုတတိနဲ့ဝေတာမဟုတ်ပဲဟုတ်နော်ဟင်ညင်မကင်းဘူးကိုသူမှာဟုတ်နော်တို့ညင်မကင်းဘူးဗျပြီးတော့ကော အေးလူတော့ငါလူတယ်ပြောတာမဟုတ်ဘူးလားငါတို့သွားလူမလို့ငါတို့လူခဲ့တယ်ငါပဲပြောပါပဲမြင်တော့လူကျင်တာလည်းအတွေးမဟုတ်ဘူးလားငါဟောအတွေးပဲနော်ဟင်အဲ့ဒါအတွေးကဖြစ်နေတဲ့ကိရိတာတွေပါအဲ့ဒါမြင်စိတ်တွေပါဟင် အဲ့ဒီညီစိတ်မှမနာကိလေသာပါကိလေသာ14လုံးလို့ပါတို့ရှင်းရင်ကြပါလိမ့်မယ်ဟုတ်နော်အဲ့တော့တို့ကညီစိတ်နဲ့ကြီးလုံနေတယ်ညီစိတ်နဲ့လုံတော့ဘာရမှာလို့ဒီရွေပိုးတွေညင်ကျိုးပဲရမှာပေါ့လူကျိုးမရနိုင်ဘူးမှန်ပါတယ်ဟင်ဆင်နောက်တစ်ခါလာလဲဒီလိုပဲအဲကိုကြိုက်တယ်နဲ့တွေ့ရင်လူရှင်လာတော့ပဲပြီးတော့မှာဟုတ်ဗျာ ကိုမကြတာနဲ့တို့ရင်မုန်းတာတော့ပဲသိတော်မထင်တယ်လေညင်နဲ့ပြောထားရင်ညင်ချိုးပဲတို့ရမှာပေါ့ဟုတ်ကလားအဲ့တော့နောက်တစ်ခါကောဒီလိုကျွေးပိုးတွေမထော်မနှမ်းကြီးတွေဖြစ်ချင်းသလားဖြစ်ပါဘူးဗျာဘယ်လေတို့ရွှေဘိုးရင်တွေဖြစ်ချင်တာလားရွှေဘိုးရိုင်းတွေဖြစ်ချင်တာလားရွှေဘိုးရင်ဖြစ်တာပါဗျာဟုတ်ပါမလားမှန်ပါတယ်ဗျာဖြစ်ပုံပေါ်ပါမလားဟင် ဟင်ဖြစ်ပုံပေါ်ပါမလားအဲ့တော့တို့ကငါဝတ္ထုပုဂ္ဂိုလ်ဝင်အတွေးနဲ့ဝင်ကွင်းမရအောင်မှတ်ပေးစမ်းပါမှန်ပါပါအမှန်နဲ့ထူရမှာနော်တို့အမှန်နဲ့လူဘူးသလားဟင်ဘယ်တော့ငါလူဘူးတာတော့ဟင်အမှန်နဲ့အ ਨੇ ဆုံးအ ਨੇ ဆုံးပြောတာလွာတော့ကြောပဲဒီဖွာတော့ အမှန်နဲ့ဒါအ ਨੇ ဆုံးပြောတာတို့ဝိပဿနာဉာဏ်ဆင့်ထိရောက်တဲ့ပုဂ္ဂိုလ်ကြတော့လက္ခဏာမြင်တဲ့လူရင်ဘူကောင်းမြင်နိုင်ဘူကောင်းနော်လက္ခဏာမြင်တော့ပြတို့တာမန်ကမြင်နိုင်သေးဘူးလေဝိပဿနာဉာဏ်ဆင့်ဆင့်ကိုတက်သွားတဲ့ပုဂ္ဂိုလ်တို့စာလို့တော့တို့သင်္ခါရုပ္ပခဉာဏ်ထိရောက်လို့တဲ့ပုဂ္ဂိုလ်ကိုကလျာဏပုထုဇဉ်လို့ခေါ်ပါတယ်ဟင်ကလျာဏပုထုဇဉ်ဆိုတာ ကိလေသာတော့များတော့မယ်သို့တော့နည်းနည်းကောင်းလာပြီလို့ပြောတာအရင်ပဲပါလာပြီလို့ပြောတာတင်တယ်ကရယာဏပုထုသင်အဲ့ဒီဝိပဿနာဉာဏ်ဆယ်သင်မရောက်သေးရင်အန္တဘာလာပုထုသင်နဲ့ရှေ့မှာပွဲဒူးတွေနဲ့အန္တအန္တဆိုတာကန်းတာဘာလာကမိုက်တာ ကန်းကလည်းကန်းသည်မိုက်ကလည်းမိုက်အောင်မယ်တော့ပဲနေတော့ဟင်ဟိုဟိုဘက်ကဟိုကိုဘက်ကကန်းအောင်တစ်ဖက်ကအလင်းရောင်ရှိရင်အကန်းမော့ပြီးအလင်းရောင်လေးနဲ့သွားနိုင်သေးအခုတစ်ဖက်ကလည်းအမိုင်ကိုမျက်စိကဟောဟင်အဲ့တော့အန္တဘာလာတဲ့ အကန်းအမိုက်ပုထုဇဉ်ကကိလေသာတွေများလာတယ်ဗျဟင်ပုထုဇဉ်ပုထုဇဉ်ဟိုတို့ဆိုမြန်မာလိုပြောတော့စိတ်ညစ်စရာတွေများတဘောဗျာအကန်းအမိုက်စိတ်ညစ်စရာများတဲ့ရွှေဘိုလို့ဆိုတဘောဗျာဟုတ်ဗျာဟင်ဟင်ရွှေဘိုဘွဲတွေနဲ့နော်မဟုတ်ကလားဟင် ဟင်အန္တဘာလပုထုဇဉ်နဲ့တုံးပွဲရနော်ရွှေဘူးဟုတ်ကလားဘယ်နဲ့တော့ဒီပွဲနဲ့ဒီလိုပဲနေမှာမဟုတ်ဘူးလားအမနေဘူးမရဟုတ်ကလားဟင်အဲ့တော့အန္တဘာလပုထုဇဉ်အဆင့်ဆိုရင်တော့တို့ကတတိနဲ့ပဲလုပ်စုကလျာဏပုထုဇဉ်တိရောက်တဲ့ပုဂ္ဂိုလ်ကရှုကြည့်ပါဘာရှုရှုပါတို့လူဘဝတုန်းကအိမ်သာတည်ရင်းနဲ့နာညာရှုတဖွာဖွာနဲ့သွားမြင်နေတာပဲ ကိုယ်လက်မောင်းကိုပြန်ရှုလိုက်တဖွာဖွာနဲ့ပါပဲရှုကြည့်တတိရာစိုက်ကြသွားငင်းနေပါတယ်ဟုတ်နော်အဲ့ဒါလို့ပြအောင်ကြည့်နိုင်ရင်ပိုကောင်းနော်ဖြတ်ခဲ့ရမှာနော်ငါဆိုတာဖြတ်ခဲ့ရမှာနော်အတွေးကဝင်တာတင်နော်အဲ့တော့အတွေးကဝင်တယ်လို့တွေးတဲ့မှာကောဒိဋ္ဌိတွေမပါနိုင်ဘူးလားအဲ့ဒီအတွက်ကိုဖြတ်ခဲ့ရမှာနော်ဝတ္ထုပေါ်လဲငါပါလူခဲ့တယ်အတွေးထဲမှာ ပါမှာနော်ဝင်ဝင်မရအောင်နော်ပုဂ္ဂိုလ်ကိုလည်းအဲဘယ်ပုဂ္ဂိုလ်ဘာညာဝင်ခွင့်မရအောင်ဖြတ်ခဲ့ရမှာနော်ဖြတ်နိုင်ပါမလားသူတို့ပဲကြတော့အဖွာကြိုးစားပါပါပြတ်သေးဘူးလားအဖွာရပြတ်သေးပါဘူးခင်ဗျာတက်တက်လုံးဖြတ်လာခဲ့တာဟုတ်တာအဖွာမပြတက်သက်လို့မပြရတယ်ဘူးလားဟုတ်ကလားချက်ခရမှာနော်ဟုတ်နော် ငါဝတ္ထုပုဂ္ဂိုလ်အကျိုးပေးမဟုတ်ဘူးအကြောင်းကသူတို့မှီ၍ဒီစေရနာလေးထက်ရင်ထက်သလောက်သူကလူဘဝနတ်ဘဝသွားရမှာကိုအဲ့တော့စေရနာထက်ဖို့ဒါသာအဓိကထားစေရနာတန့်ဖို့ဒါသာအဓိကထားဟုတ်ကလားဗျာမှန်ပါဗျာအဲ့တော့ငါဝတ္ထုပုဂ္ဂိုလ်မပါသေးနဲ့လူဒါပါမလားဟုတ်ကလားသူကဂိုင်းမိမှာဒါဘသူပြည့်စည်တော့ဆိုတယ်လို့ပြောမလို့ ငါဟာဟုတ်ကလားဟေးမနော်အဲ့ဒီတိုင်းလူဟာမှာတန်ခါလူတို့တန်ခါဆိုကျင့်နေတဲ့အကျင့်ကိုပြောတာမမီနော်ကဲလိုက်ဆိုကြစို့ဗန္တိဗန္ပါရဝောတာဒုက္ခတောမောဒနာဓာယမောဒနာ နိဗ္ဗာနတနိဗ္ဗာနတသစ္စိကရိယာယသစ္စိကရိယာယဣမာနိဣမာနိဒါတာဖဒါတာဖဝုထုနိဝုထုနိဘံကတဘံကတဓိမဓိမဘံကတဘံကတဓိမဓိမဘံကတဘံကတဓိမဓိမဗန္ဒီဗန္ဒီအရှင်ဘုရားအရှင်ဘုရားမယံမယံဘုရားတပိတော်ဘုရားတပိတော်တပိတော်မတို့တပိတော်မတို့ရွှေဘူ၌ နေထိုင်ကြကုန်သောအာယကအာယကာမအပေါင်းတို့သည်အခြားဒေသတို့၌နေထိုင်ကြကုန်သောအာယကအာယကာမအပေါင်းတို့သည်သံပါရံ ဒေါတာဒုက္ခဒေါဆင်းရဲအလုံးမှမောသနာထာယလွန်မြောက်ရန်နိဗ္ဗာန်တအစွဲကင်းရာသနာကင်းရာနိဗ္ဗာန်ကိုသစ္စိကရဏထာယ မျက်မြင်ကိုယ်တွေ့မျက်မြင်ကိုယ်တွေ့ကိုယ်တိုင်တွေ့ရန်ကိုယ်တိုင်တွေ့ရန်သုတ်တိတ်သာသုတ်တိတ်သာကြည်သူ၍ကြည်သူ၍ဣမာနိဣမာနိဒါတာဖာဒါတာဖာ ဝထုနိဖွံသင်္ကံအပစီသောဤလူဘွယ်ဝထုအစုစုတို့ကိုသံဃာတသာသနာတော်၌ဆန်းဆောင်လျက်ကြည်တော်မူသောသံဃာတော်အရှင်ကောင်းအရှင်မြတ်အပေါင်းအား ဒီမဒီမဆက်ကလူတန်းပါကိုဤအရှင်ဘုရားဒါလှူလိုက်ကြပြီเนาะလှူပြီးရင်တို့ကဆူတောင်းရအောင်မှာเนาะတို့ဘောဒီငါမျိုးတွေကတော့ကိုနှစ်သက်တာတောင်းများကြဘူးပြီးသားတွေပါဘယ်ဘောဒီညာဘောဒီလေတောင်းမှာသာသနာနဲ့တုံကြုံတုံတောင်းကောင်းပါပြီဟုတ်ဗျာတို့ဝေဘူးဆရာတော်ဘုရားကြီးကြတော့တရားကိုနောက်မှဟောပါတယ် အဲ့ဒီဆူတောင်းဖို့ရာကိုအရင်နှိုးဆော်ပါတယ်သာသနာတည်ကြောင်းကြောင်းသင်္ကန်းဆွမ်းဆေးလေးပါသောပစ္စည်းလူပင်ဟောဒီဘောဒီငါမျိုးတောင်းကြအဲ့ဒါကတရားပွဲတရားဟောရင်တရားလုံးသူအရင်ဟောတာဒါပြီးမှသင်ရသင်ရတရားကိုဟောတာပါဘာဖြစ်လို့တော့အရေးကြီးလို့နော်ဟုတ်နော်သာသနာနဲ့ကြုံတော့တောင်းပါပေးနိုင်သူရှိတော့တောင်းပါဟုတ်နော်ပြီးတော့ဝေဘူးဆရာတော်ဘုရားကြီး နောက်ဆုံး39ခုနှစ်ဒိုအင်းလေးဓမ္မယုံနောက်ဆုံးလာတာပါပဲ။ဘာပြောတော့ဒကာဒကမာများအတွက်ကျိုးတာကများဘက်ကဝေနိုင်ငှနိုင်ညနိုင်တို့ဝေရဲ့ငှရဲ့ပေးရဲ့ပြပေါ့။အမြဲပြောသွားတယ်။ပေးနေပါတယ်တို့ကမယူတာ။နော်မလိုချင်ဘူးလားလိုချင်တယ်မယူတတ်တာ။ အကျင့်နဲ့ပေးနေတယ်အကျင့်နဲ့ယူပါဟုတ်နော်ဟင်ဘာနဲ့ပြောရင်တော့ဟိုမြန်မာတန်ကဓာတ်နဲ့လွှင့်နေတာရေဒီယိုကဓာတ်နဲ့ဖမ်းမှာပဲလေပဇာနဲ့ဖမ်းလို့ရတာမှမဟုတ်ဖ ೇನೆ ဟုတ်နော်ဟင်ပေးနေတယ်ပေးဝင်နေငှနေပေးနေတယ်တဲ့ဟုတ်ဗျာပြီးတော့သူတရားသွားနာတဲ့အင်းလေးဓမာယုံမှာဒကာကြီးတယောက်က သူကဖောင်းတိန်နဲ့အလုံးလုံးပုံပေါ်ပါတယ်စရေးလားဟိုလိုစာရေးဆရာလားဘာလားတော့မသိဘူးဆရာတော်ကြီးပရင်ကနေဆင်းပြီးသူကြောင်းပေါ်အတက်ဆရာတော်ကြီးရဲ့လက်ကိုဖောင်ပိန်လေးနဲ့လိုက်ပြီးထိုးတာပဲဒါရအောင်လို့ပဲဟုတ်ကလားဟုတ်ဗျာဟေးဘောဟောပေးတာကဒီတော့မကပေးတာအဖွာရ သူကဖောင်တိန်လေးလောက်ပဲမျက်စိပေါအောက်ကြတာပြောတာသူကမှဖောင်တိန်လေးနဲ့ထိုးသေးဖွာပါနဲ့ထိုးတော့ဟုတ်မဟုတ်ကလားဗျာဟုတ်နော်ဟင်ပေးနေကြတာပဲလိုချင်ကြတာပဲမယူတတ်တော့မရဘူးခေါ်ဟုတ်နော်ပေးနေတာရှင်းနေပေးတာ တို့ကအလကားထိပေါက်တယ်လို့လိုချင်တာဟဲ့ယူတဲ့ဘက်ကအလကားယူလိုချင်တာအပါရကျင့်ပြီးမယူချင်ဘူးဟုတ်နော်အဲ့ဒါကွာတာနော်ဟုတ်နော်ကိုယ်အချင်းနဲ့ပေးနေကူတို့ကအချင်းနဲ့ယူရမှာပေါ့ဟုတ်နော်တို့ကလကားတောင်းလကားဟိုဗီဗီတွေတို့ကတော့ပြောထုတ်လိုက်သေးတယ်အဲဆိုကြည့်ပါလားဩကာတအဘယ်ဒီပါကတုံးမရပြည့်စီပါဟုတ်ဗျာ မတရားဖို့တရားနိဗ္ဗာန်တရားကိုရရပါလို့ဤကြိုးစားရပါလို့ဤမပါဘူးဟုတ်နော်ပါသလားမပါပါဘူးဗျာသလကတောင်းအချောင်းကြီးကျွေးဖို့ရောမတရားဖို့တရားကြိုးစားရပါလို့ဤလားဘယ်လိုတဲ့တော့သလကလာတောင်းဟင်အဲလိုရောမဲအေးအေးအဲ့တော့ဟိုလိုဘုန်းကြီးဘက်ကကော အဲတောင်းတဲ့ဆုနဲ့ပြည့်စေလို့ပြောလိမ့်မယ်ထင်သလားမပြောဘူးဟင်သီသီတွေတော့ကတော့ဟောခဲ့ပြီးသားဘာတော့မတရားဖို့တရားနိဗ္ဗာန်တရားတို့ကိုဘဝမချကြိုးစားအားထုတ်နိုင်လွယ်ကြသည်ဖြစ်စေလေဟင်နင်တို့လိုချင်တဲ့မတရားဖို့တရားကိုဘဝမချကြိုးစားကြရတယ်ဗျပေးတယ်ဘက်ကတောင်းတဲ့ဘက်ကအလကားတောင်းတာဗျပေးတဲ့ဘက်ကဘယ်လိုတဲ့တော့ဗျဟင်ဟင် အတောင်းနဲ့အပေးနဲ့ကြိုက်လားမကြိုက်ဘူးဘုရားဟုတ်ကလားတိုင်းဟိုပေးတယ်ပဲဘုန်းကြီးကလက်ပေါက်ကတာထင်တာပဲဟင်အလကားတော့ဝင်ပေးပေးလိုက်ပါလားဟင်မမမမမအလကားတော့တာပဲပေးလိုက်ပါလားပေးလို့ရရင်ပေးပါပေါ့ဟုတ်နော်တော့ယူมาရမှာပေါ့ဟင် အဲ့တော့တို့ကဘယ်စုပန်ပန်ပန်ရင်လည်းစုပန်ပါပန်ကောင်းပါလေပန်ပါတို့တော့ဒီအာသဝ၄ပါးကကိုမအဲ့ဒီကိုပါနဲ့စုပြည့်မှာနော်မှန်ပါဗျာကာမအာသဝဆိုလူချင်းစိတ်ရာမွေးကြတဲ့ကအခုချိန်ထိအတွေးနဲ့ဘယ်ချိန်များပြတော့လူချင်းစိတ်ကလေငယ်တော့ကလည်းငယ်ရောခုလည်းခုမူပါဗျာအိမ်မထက်တော့ပါဦးမှာပါကျိုးစီကြောင်ကြီး အာသဝသွားယူစည်းကြောင်းပြောတာလူချင်းစိတ်ကြီးတွေးတာအဲရတော့ကောအားရပါလားရလည်းထတွေးတာပဲဘယ်လောက်ရရထတွေးမှာပဲတွေးနေမှာပဲဘယ်လောက်ပြည်စုံပြည်စုံတွေးနေမှာပဲအာကာမအာသဝကလည်းယူစည်းနေတာပဲကိုဘဝကိုပါဟောငါကွာငါအဆက်အနည်းနဲ့သလောက်လူပြည်ရောက်ရင်လူအကြောင်းသိပါပြီတော်ပြီလို့ရှိသွားမရှိပါဘူးဗျာ30ကြရင်ပေါ့မရှိပါဘူးဗျာ40ကြရင်ပေါ့မရှိပါဘူးဗျာ ဟင်းဒီရွယ်တော့တော့ရှိတော့ပါကြီးတော်ပြီမဟုတ်ဘူးလားခတ်တော်သေးဘူးတဲ့ဟာကလေးကိုမတော်သေးဘူးတဲ့60လဲတော်သေးဘူး80ကြတော့တော်မတယ်လားမတော်ပါဘူးဘဝအယူသီးကြောင်းကလည်းနော်အဲ့ဒါကိုအာဘဝဆိုယူသီးကြောင်းပြောတာယူသီးကြောင်းတို့မြည်သည်မဆံဘူးတော့စုံတော့ယူသီးကြောင်းဆန္ဒမရှိဘူးစုံတာပဲရှိတယ်ဟုတ်နော် သုံးနေတဲ့ဒီတိုင်းအဲ့တော့ဒီတိုင်းကြီးသုံးနေရင်တို့ဘာကြီးဆူတောင်းနေနေရနိုင်ဘူးအောက်ကျဆင်းနေရမှာနော်ဟင်အဲ့တော့ဒီကာမအာတဝဒီအတွေးကလည်းတို့ညင်းမယ်ကွဟုတ်ဗျပြီးတော့ဒိဋ္ဌိအာတဝဘာလို့လို့ငါကဟောဟိအမြဲတမ်းနော်ငါဖို့ကြီးတဲ့သူ့ဖို့ဘယ်နှခါရှိတော့ကြည့်ပါဦးဗျာကြည့်ဘူးဗျာဟင် မဟုတ်တာပြောအောင်မသားတာစီသားတွေနာနာထားပြီးညောင်းဦးကဥဖိုးမြနဲ့ရွှေဘူနဲ့ဘာမှသူမှမဟုတ်ဟင်ညောင်းဦးကဥဖိုးမြနာမည်ဥဖိုးမြထင်တာပါပဲသူသားလေးကမောင်ဆုံးဆိုလားနာမည်တော့မေ့သွားပါပြီကျောင်းသားလေးတယောက်ရှိတယ်သူ့အိမ်ဆုံးပင့်ကထားတဲ့သူတော့ဘုံကြီးတစ်ပါးရှိတယ်ခန်းနေတစ်ပါးရှိတာအဲ့ဒါကိုတန်တရာကလူချင်းလို့ပါပေါ့ဘယ်နေ့ဘယ်ရက်ဘယ် မနဲ့ကြရင်သူအိမ်ကိုအာယုံဆုံးတရားဆုံးဖုံးပေးကြွတော်မူပါဘူးအောက်ကကြွအားမေပုဂ္ဂိုလ်များတစ်ဆရာတော်နှစ်ခန်းတယ်သုံးကြောင်းသားလေးမောင်ဖို့ထုံအေးသူအိမ်ဆုံးသားတာသူသားပါမှာတယ်သူများမခေါ်ခဲ့နဲ့ဗောဒါစီမဒါစီမရွှေဘူတော့မရှိပါဘူးထင်ပါရွှေဘူရှိသလားအဲ့လို မကြဘူးလို့ရှိရမှာပါဗျာအိမ်တွင်းတော့ရှိတော့ပါတယ်ဟေးဟေးအဲ့တော့ဘုန်းကြီးရတယ်ဒီလောက်ရှိရတဲ့ကောင်ဆိုပြီးတော့တကြောင်လုံးကိုရင်ရောကြောင်သားရောကုန်ခေါ်သွားတော့ဟေးတခါကြည့်သေးတယ်ပြီးတယ်ဆိုတာညနေကြဒူတော်ကဟိုအိမ်နာရှိတာမှမဟုတ်တာဟိုဒူတုံးကတော်တွေပေါ်တာကိုအဲအညီကြီးဆုံးချင်းဟိုရွာနောက်ကတော်တွေသွားတာကို တော်ရဲသွားမယ်ကြံသူ့အိမ်ကခွေးခုံသွားတာတဲ့သူများခွေးစားမှာသို့လို့တဲ့ရွှေဘိုးနဲ့ဘယ်နဲ့တော့မတိတ်ပါဗျာဟင်မတိတ်မရဲ့ဟုတ်ကလားဒိဋ္ဌိဒိဋ္ဌိဒိဋ္ဌိသာဖီကညောဦးကဒိဋ္ဌိတယ်ဗျာဟုတ်ဗျာညနေတော့ဖေးသွားတာတော့သူ့အိမ်ကခွေးခေါ်သွားတာတဲ့ဗျာဟုတ်ကလား ဩကလာကျွေးဖို့ကောမရှိဘူးလားမရှိပါဘူးဟုတ်တို့တော့ရှိတယ်ကြီးတယ်ကြားတယ်ဗျာအဲ့တော့ဒိဋ္ဌိကလည်းဘာဆိုသူခိုးငါကြီးတဲ့နော်ဒါနဲ့ဆိုင်နာကြီးတဲ့ပဲဟုတ်ဗျာအဲ့တော့ဒီဒိဋ္ဌိတိုင်သွားလို့ရှိရင်တို့ကငါတော်ကောရင်ဟိုတို့ကံချိုးငါနိုင်တော့မှာပေါ့နော်အဲ့တော့တို့ရိုင်းကအရင်ဖြစ်ရမှာ ဓာညင်ကနေလူညံပြောင်းရမှာနော်ဟုတ်နော်ဒါမှမဟုတ်ဒီအာတော့ကိုလေတို့ကတတိနဲ့ဒီယူစည်းကြောင်းကိုလည်းပြရတော့မှာပေါ့ခုနလူကျင်တဲ့အတွေးနော်အခုဟာကငါအတွေးနော်ဟုတ်နော်ပြီးတော့အာဝိဇ္ဇာတဝအာဝိဇ္ဇာကတော့အများကြီးပါဟုတ်လက္ခဏာသုံးပါးမသိတာလည်းအာဝိဇ္ဇာသစ္စာမသိတာလည်းအာဝိဇ္ဇာအမှားကိုအမှန်ထင်နေတာလည်းအာဝိဇ္ဇာပါပဲ တို့ရွာထဲမှာမွေးကလေးကသုံးထားတဲ့စကလုံးမှန်များအဲ့ဒါပညာတည်တယ်အဲ့ဒါအဝိဇ္ဇာပါပဲဒါကျက်ဒါဝက်ဒါကဘသူဒါကပဲဝါအဲ့ဒါအဝိဇ္ဇာကြီးတယ်ပဲဟုတ်နော်အဲ့တော့တို့ကလည်းမမြင်လိုက်နဲ့ငင်းထားနဲ့အဲ့ဒီနာမည်ရင်ဆွဲတာရှင်တယ်ဟိနော်နာမည်တွေးရင်လာတာထင်နော်ငင်းထားနဲ့နာမည်တွေးအဲ့ဒီအဝိဇ္ဇာကလည်းတတိမရှိရင်အဲ့ဒီအဒီတွေးဝင်မှာပေါ့ အဲအမိတွင်းတော့မှကြိုက်တွင်းမကြိုက်တွင်းဒီပါမှာပေါ့ဟုတ်နော်အဲ့တော့တို့ကအဝိဇ္ဇာကလည်းအမြဲတမ်းအောက်ကိုစီးနေသနော်နေတိုင်းကြားတိုင်းဟုတ်နော်အဲ့တော့တို့ဒီအာတော်ကလွတ်တာလွတ်တဲ့ရက်ရှိသလားဟိမရှိပါဘူးဗျာရှိဘူးနော်အဲ့တော့သူတို့အကုန်လုံးကတော့အောက်ဆင်းမှာနော်သုံးမှာနော်ဆာမှာမဟုတ်ဘူးဟုတ်နော်အဲ့တော့တို့ကဒီဟာကကုံမ လူကျင်တဲ့စုကိုရမှာဒါကုံအောင်သူ့တို့စီလာပြီးတော့ဘာတို့ရှိခင်းနဲ့ပြောရင်တော့ဟွာပေါ့နာမည်ရှိတဲ့လူဆိုးများကိုလက်မတကြီးကလက်မထုတ်ခိုင်းတာဟုတ်ဗျာဟင်ဥမာမဲဒီနေမှာတဲ့အဲဒီလူကတော့ဘာနေကြညာနေကြဆိုတကြီးကညနေဆိုရင် ဟို7နာရီဆို7နာရီ9နာရီဆို9နာရီလာလာပြီးလက်မှတ်ထိုးရတယ်လေအဲ့တော့တခြားမသွားပြဘူးပေါ့ဗျာချိန်ချုံမပေးဘူးပေါ့ဗျာချိန်ချုံဥစားလက်မှတ်လာထိုးခိုင်းဟုတ်ဗျာလက်မှတ်ထိုးတော့မသွားရဲတယ်လို့ပေါ့တို့ဒီမှာလဲတပိတော်တို့ဟောဒီအာသုံးအဒီကလို့ရပါလို့ဤစွာတို့စီလာပြီးခံဝန်ချက်ပေးတာခံဝန်ချက်ပေးတာပဲကြည်သေးသနော်ဟင် မလိမ်သေးတဲ့တန်ခါများကိုမလိမ်မိအောင်လို့ဟုတ်ဗျာခံဝန်ချက်ပေးတာပဲရှိသေးတယ်ဟင်ဂတိခံတဲ့အတိုင်းရွာရောက်ရွှေဘူရောက်ရင်ဒီအာတော်တွေကိုဖြတ်ထုတ်မှာလားအဲဖောက်လောချလိုက်မှာလားဟုတ်ပါမလားဗျာဟုတ်ပါမလားဗျာဟင် ကိုကြမှာကျင့်ရမှာနော်ကျင့်ဖို့ရာဒီမှာဆူတောင်းတာမှန်ပြီနော်ကျင့်ဖို့ရာဆူတောင်းတာဒီမှာလာဂတိခံတယ်လို့ခေါ်ပါတယ်တတိတော်တို့အဲ့ဒီယူစီတောင်းကြီးအောက်ကိုဆင်းနေတာကြီးကို ပိတ်ပါတော့မယ်ဖရားလို့လာလျှောက်တာပိတ်ပါမယ်ဖရားဆိုးပါမယ်ဖရားတို့မို့တတိတော်တို့ဓာညင်ကြီးကိုလူညာကိုပြောင်းပါမယ်ဖရားတို့မို့တတိတော်တို့တွေးနေမယ်စာတတိနဲ့မှတ်ပါတော့မယ်ဖရားလို့ဂတိလာခန္ဓာမှန်ပါ ဂတိခံတဲ့အတိုင်းကိုလောက်ကြလားလောက်ပါပါဗျာခုမှလုံးမှာပါဒီလိုဂတိခံတဲ့ဘောင်းကတော့ဘလောက်များပတော့များလာပါဗျာများလာပြီလုတ်ပြီးပြီလားလုတ်နေပါဗျာဒီဣရာမေဘုံညာအာတော်ခရဝါဟောတို့ဘယ်နှခဂတိခံခဲ့ပြီးပြီတော့ရပါဗျာဟင်လေးပြာမရှိဘုံကြီးတဲ့လိန်နာတယ်ဟင်ဟင် ဟင်ပျော်ပြောတဲ့အတိုင်းကိုလှုပ်လို့လားမလှုပ်ရင်လိန်နာပဲလေဟင်လိန်စရာမရှိသေးရွှေဘူတွေဖုံးကြီးတဲ့လိန်နာတွေဟုတ်နော်မှန်ပါကြိုးစားရမှာပြောတာကြိုးစားနည်းလဲလွယ်ပါတယ်အဲဒီမဲ့မတွေးပြအောင်များဘာမှပြောမနေနဲ့အဲရွာတဲ့လေလှုပ်ချင်တာလှုပ်ပြမတွေးပြအောင်မပြအမှန်နဲ့တွေးနေတာလူကြမှာပဲဗျာဒါပြောတာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့အာတော်ကလိုရပါလို့ဆိုရဲအဲ့ဒီမတွေးနဲ့ဗျာမှန်ပါဗျာဟင်မတွေးနဲ့ဗျာဒါပြောတာပဲ တပည့်တော်တို့မတွေးရပါလို့တို့မို့တပည့်တော်တို့မှားရပါလို့ဒါပြောတာဗျာဟုတ်နော်မှန်တို့ဆိုတိုင်းလိုက်ဆိုပနေနဲ့ကဲဆိုတောင်းဆိုဣဒာမေပုံညာအာတဝေခယဝဟံဟောတုအရှင်ဘုရားဘုရားတပည့်တော်ဤဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်သည် အာတော်တရားမိဘတို့ဤကုံရာကုံကြောင်းဖြစ်သောမေဖို့ဤအထောက်အပံ့ဖြစ်ပါစေသာအရှင်ဘုရားအမြဝေကြမယ်နော်အဲဝေကြအောင်စို့အဲတော့အမြလည်းတို့ပြောနေကြပဲဗျာအဲတို့ရွှေဘူဒီတာအကုန်ပါသလားပါပါပါဘာဖို့အကုန်ပါရင်ဒီတော့မကပါဘူးဗျာ မပါပါဘူးဟင်တအိမ်တော်မဲ့တအိမ်ကုန်ပါလို့လားမပါပါဘူးမလိုက်ချင်လို့လားမပါပါဘူးလိုက်ချင်တာပဲသူတို့လည်းကောင်းတယ်လို့လုပ်ချင်တာပဲနော်စေတနာရှိတာပဲဟုတ်ရသို့တော့ပြည်စည်းချို့တဲ့နေလို့မလိုက်နိုင်တာတွေလည်းအများကြီးပဲမှန်ပါဗျာတချို့ကြတော့ပြည်စည်းရှိတယ်စေတနာမှနည်းမပါတဲ့မရှိ နည်းနေတဲ့အချိန်မှမလိုက်တာလည်းရှိနိုင်တယ်တချို့ပစ္စည်းလည်းရှိတယ်စေရနာလည်းရှိတယ်အကြောင်းမငြိညွတ်လို့မလိုက်နိုင်တာလည်းရှိတာသူတို့အတွက်ကိုတို့ဟာဒီကစေရနာမျှပေးမှာနော်နော်စေရနာမျှပေးတာတို့စေရနာလေးကိုသူတို့ကဒါရုဒါရုနဲ့အဲတို့လောက်တာလေးကိုကောင်းတယ်ကောင်းလိုက်တာကောင်းလိုက်တာဒါရုဆိုတာကောင်းတယ်ကောင်းတယ်ပြောတာပေါ့ဗျာကောင်းမှတော်ပါပြီတဲ့ကောင်းပါပြီတဲ့သူတို့လုံနိုင်ကြပါပြီတဲ့အဲ့ဒါပြောလား အဲလိုလေတို့ပြုတ်လိုက်တဲ့စေရနာလေးကိုဝန်းမြောက်ယုံလေးနဲ့တို့ရသလိုရရမှာအဲ့ဒါကိုမျှတာလို့ဆိုတယ်ဟုတ်နော်ပြီးတော့ရွှေဘုံမာကောဟဲ့တို့ရွှေမျိုးတွေပေးသွားတာဖုံသွားတာတွေကိုရှိဦးမှာနော်ရှိပါရဲ့ဟင်ကျွာတဲ့ရာထဲမှာဘလောက်များမယ်ထင်တော့တို့ကလည်းတော်ပြောတောင်ပြောပြောဦးမယ်ကျဲခဲဟိုတင်ငန်းညိုနေတော့ကတို့ဖဲသမားတွေကဖဲရိုက်ချင်းတော့ ကြိုက်ကသံဃာဟိုတင်းချိုင်းကြောင်းဆောင်သွားသွားမေးရတာတင်းချိုင်းဆောင်ကပြီးတော့ဘယ်ဘယ်နေ့ဘယ်ဘယ်ရောက်ခွဲအဲဘယ်ရောက်ခွဲမှာမသားရှိတဲ့ဘယ်ညာအဲ့ဒါပြောတာဟုတ်ဟင်အဲအဲ့ဒီသွားတာဟုတ်အဲသူကဟိုတင်းချိုင်းကိုဟိုညတင်းချိုင်းဆောင်ရတာလေဟင်အဲ့တော့ဖဲသမားတွေကမေးတယ်ခင်ဗျားတယောက်တည်းမကြောက်ဘူးလားဟာဘာကြောက်စရာရှိတုံးကွာဟာခင်ဗျားတသေးတို့တရေတို့နဲ့ဆိုဟာတသေးတရေကငါစီမရှိဘူးကွာမင်းတို့အိမ်ရွာထဲမှာရှိတာ ဟင်သေးတာနဲ့ငါသင်ချိုင်းကွဲပြီးသေးတဲ့ကောင်မရှိဘူးကွာဘယ်ဆွဲမဲ့ထင်လို့ဒါဘယ်နာမှရှိမဲ့ထင်လို့ဟုတ်ကလားဟင်သင်ချိုင်းတော်ကြီးကပြောတယ်ငါသေးတာနဲ့ငါသင်ချိုင်းကွဲပြီးတဲ့မသားတယောက်မှရှိဘူးကွာဟုတ်ဗျာမင်းတို့အိမ်တွေပဲဆွဲပြီးမှဆိုတော့ကြောက်ရမှာမင်းတို့ရွာထဲကြောက်ရမှာဗျာဟုတ်ဗျာအဲ့တော့တို့ထဲမှာလည်းပဲ အိမ်ခင်လို့မိသားစုခင်လို့ဟုတ်နော်ဟိုလည်းမချလို့အဲလူလေးနဲ့ရောင်းပေးရောင်းပေးလေးလည်းရှိမှာပဲသူတို့အတွက်ကဒုက္ခဒီကအမြဝေးမှသာတို့ခေါ်ပြီးကျွတ်တင်ကျွတ်မကျွတ်ထိုင်လဲအထက်ကိုအစင်မြင့်တိုင်လဲမြင့်တို့ကအဲ့ဒီစေတနာရှိရမှာနော်သူတို့တို့လိုရဖို့နော်တို့ဒီတော်လေးတောင်တွေထဲမှာကောမရှိနိုင်ဘူးလားမရှိနိုင်ပါဘူးဗျာဒါဒီပါသူတို့တို့လိုမလုပ်နိုင်ဘူး သူတို့လည်းဗုဒ္ဓဘာသာတည်းပဲမလုံနိုင်ဘူးသူတို့လိုဗုဒ္ဓယုံမဟုတ်ပဲနဲ့အဲ့တော့တို့ကဗုဒ္ဓယုံရှားနိုင်တယ်ဖွေးနိုင်တယ်လှူနိုင်တယ်တန်းနိုင်တယ်နော်အဲ့တော့တို့ကလုတ်ပြီးရင်သူတို့ကိုလည်းအမျှဝေရမှာနော်မှန်ပါဗျာဟုတ်နော်ဒီစေရနာနဲ့ဝေနော်မှန်ပါဗျာဟုတ်ရမှန်ပါကိုရွှေဘူမှာဆန်းရည်တဲ့ပက်ရှိတို့လိုဗုဒ္ဓယုံသမားတွေပေါ့မှန်ပါဗျာနော်ရွာရွှေမျိုးရရွှေမျိုးတွေနော်ပြီးတော့ခုနက ဟိုတို့ရွှေဟိုဟာပေါ့ရွှေဟောင်းမျိုးဟောင်းတွေကွယ်လွန်တာတွေဟုတ်နော်မှန်ပါဒီမှာရှိနေတဲ့မကြုံမလွတ်တွေအကုန်လုံးအာယုံပြုပြီးအမျှဝေကြသူကွယ်ကဲလိုက်သူဣဒံနောဣဒံနောပုံရပါကံပုံရပါကံသဗ္ဗတ္ထာနာသဗ္ဗ ဒေမာအရှင်ဘုရားဘုရားတပည့်တော်တပည့်တော်မတို့ဤဤဒါနကုသို့သီလကုသို့ဘာဝနာကုသို့ထိုထိုပုံညာဖို့ဘာကတို့ကိုအာလုံးကြာကြာသမျှကြာကြာသမျှအမြအမြအမြ ဒီလိုဘုရားဘာလို့သာသာသာအာသာသာသာအမြအမြအမြဘုရား ဖို့ရောက်မှာခင်ဗျာအာဟိုပြန်ဟိုပြန်ဟိုပြန်အဲအဲအဲစာကကြည်ရသေးဟိလူပို့မှလားစာပို့မှလားဘယ်လိုဟာတို့ရွှေပူတွေဒီအာဘောကြီးတိုင်းပါ Real. တဂရမဘောနုဒီလေပေ ကိုဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းကိုဆိုအားဒုက္ခယဒုက္ခပိတာဒုက္ခနထာနာတို့ဖြင့်ပြေဝကြပြီလေထူချမ်းသာသောကို ချမ်းသာသောစိတ်တို့ဖြင့်လောကီလောကုတ္တရာနှပြသောအကျိုးတရားတို့ကို တိုးပွားအောင်ကြိုးစားနိုင်ကြပါစေ။